အင်းသရဏကဆောင်းလာတယ်ဝန္တာလို့နော်ဝန္တာဝန္တာလို့ဝန္တာလို့ဆိုတာကမြန်မာအစံပါဠိရအမှန်ဘူးဒီမြန်မာလို့မြန်မာဟောလို့တော့မှန်ပါတယ်ဒါပေမဲ့လို့သဘာဝရှိတဲ့ခါကျတော့ဒီတာမဟုတ်ဘူးဒီလိုကတရားခါမှာအင်္ဂလိပ်စာပြမှားရမယ် မြန်မာတန်ကျောင်းကကဘာနဲ့တွားပြီးဆက်တယ်လို့မရဘူးကိုပြောတဲ့တလူပြောသွားလို့ရှိရင်ပြောမှလားမလဲဘူးပါဠိတန်ကျောင်းရှင်းရှင်းကဆရာကြီးဆက်ထားတဲ့တန်ကျောင်းကိုပြုနေတယ်ဒီတိုင်းမှဆက်သွားလို့ရှိရင်နားမလဲဘူးဝန္တာမှုဝန္တာမှု ဝဝနဲ့အာနဲ့တွဲထားတာဝအာဝကာနဲ့အာတွဲပြီးကာအာကာခနဲ့တွဲပြီးခအာခဝါလာဝိညာဉ်မှာကထဲဘယ်လိုတန်တော့မလဲဟမ်ကံကံတော်ဘုရားမလားကံတော်ဘုရားလည်းဖတ်တာတော့ခါကံဘယ်လိုတန်တော့မလဲ ခန္ဓာဘုရားဆရာမှာကောခန္ဓာဘုရားဖြစ်လို့ပဲရမယ်ဝကမဝန်ခံဖို့ဖြစ်ရတယ်ဆိုတော့တဘာဝမကြဘူးသူကတော့ဟိုတရတန်လိုက်ပြီးတော့ဒုရအတန်ထွက်ရတာအန္တာဟုအန္တာဟုကနေပြီးတော့ဝကတော့ဝန္တာဟုဖြစ်တော့တယ်ဆိုတာအာမဒီသာဘောနောက်ဝန္တာဟုဘယ်တော့မှမဆိုပါနဲ့ဝန္တာဟုဆရာကြီးကဘယ်လိုတင်တယ်ဝန္တာဟုပေါ့ အဲ့ဒါတတိထားဖို့ငါတို့များဤအားထားရာအဖြစ်ကိုယ်ရာအဖြစ်ဆိုတော့ဒါတော့ပြောပြီးသံဃာမြတ်စွာဘုရားကြီးပရိနိဗ္ဗာန်ပရိနိဗ္ဗာန်ဟုတ်ဘူးနော်ပရိနိဗ္ဗာန်လက်ဝင်ထားပါလက်ဝင်ထားပါ ခဏလေးအိုက်တာနဲ့သူ့ဆံမှာနိုင်ရင်ဆိုရင်ကောင်းလို့မဖြစ်ဘူးဆိုရင်အဲ့လိုလုပ်နေလို့ရှိရင်ဒါဒီအဆုံးမှာခံတော့မှဒါကိုစဉ်းစားမှပါသွားတယ်ဒီကအာရုံထွက်တယ်ဆရာတွေကအာရုံထွက်တယ်ကြောက်ကြတယ်ကြောက်တာကမဆုံးရလို့ဆိုတာပေါ့ ဘူတော်ပြိလိဘူတော်ဟုပြိလိဘူတော်ပြိလိဘူတော်ဆိုတာကဘုရားကိုဘုရားရဲ့ဘုရားကိုဘုရားဆိုလို့ရှိရင်အေးတာပါပဲအေးတာကိုပဲချမ်းကိုခေါ်တယ်တိုးပြီးတော့လည်းပဲချမ်းအေးလို့ချမ်းချမ်းကိုဒီလိုလည်းခေါ်တာလည်းရှိပါတယ် ရှိတာအေးဟာဆိုတာအလေးဆုံးခံခဲ့ချက်ဆောင်းခါအေးရုံဒီကအေးရုံဆောင်းခါအေးရုံဒီလိုမဟုတ်ဘူးအခါကြောင့်အေးတဲ့အေးရုံမဟုတ်ဘူးအင်းသူကချမ်းသာတဲ့နေလိုကောင်းတဲ့အေးရုံပေါ်လေးပါအေးကြတဲ့ဆိုတာကအပူကျင်းမှအေးကြတော့အပူရှိနေရင်အေးဘူးသူကြည့်ရတာလူရည်ဆိုတော့ ဒီသမာယုံထဲမှာအပြင်းအပူကိုကိုယ်ထွက်တဲ့အပူကိုမှရှိနေအနံ့ရလည်းသိဆိုတာပဲအခုအပူကိုဆုပ်ပြီးတော့အဲဒီကြောင်လုံးတဲ့ဒီမှာဆက်တတ်ထားတော့ကိုယ်ထွက်တဲ့အပူရောရာဇီအပူရောအဲ့ဒါကြီးကဆွဲခုလိုက်တော့ နေလို့တိုင်းလို့ဒီမှာကောင်းတာပဲပူလောင်မှုနဲ့ဆင်းရဲနေတာရှိတာပဲပူလို့မနေနိုင်ဆိုင်နိုင်မချမ်းသာဖြစ်နေတဲ့ဟာကိုအဲဒီအပူတွေကိုလေးအဆက်ကနှုတ်ပြလိုက်တဲ့ခါကျတော့အများကြီးဒီမှာနေလို့တိုင်းလို့ကောင်းသွားတာဒါကအပူရာစုဥပုအပူ ပူရဘူးသူကဘာမှဒုက္ခမတူဘူးလူတွေကတတ္တဝါတွေမှာရှိနေတဲ့အကျိုးအကျိုးအဲသိဒုက္ခပေးတယ်အကျိုးပူဆိုတာကစိတ်အပူပေါ့စိတ်မဖြစ်တတ်ဘူးလူတွေကအောင်နဲ့တွေ့ပြီးဖြစ်ပြီးငန်းငန်းတဲ့လူတွေလားရမှရှင်းနိုင်လား အဲ့ဒါကိုဖြစ်လာလို့ရှိရင်အဲ့ဒီအပူကလည်းရှိရင်ရမှကျင်းနိုင်မယ်ဆိုတော့ရရင်ပြတာပဲဆိုမတရားမှုတွေလည်းလုပ်ကြတာအဲ့ဒီအပူကသူ့ဒုက္ခရောက်တယ်မကျေနပ်ကြရင်တွေ့ရင်ဆုတ်ထွက်လာတယ်ဆုတ်ထွက်လာတော့ကိစ္စမရှိဘူးဆုတ်ဆုံးတယ်ဒီလိုကိစ္စရှိတာလေဒီတဲ့မောင်းတယ်ရိုးထားတယ်အဲ့ဒါကိစ္စရှိတာလေဒီကနော် အဲဒီမျိုးမင်းကြီးကိုဖြစ်လာလို့ရှိရင်တော့သူ့မှာသူကကောင်းကောင်းချမ်းသာစေခြင်းနဲ့မေတ္တာကျင်းသွားပြီ။ဘုရားကရောက်လာတာကိုမေတ္တာကျင်းသွားတော့သိခံမှုလည်းရှိတော့ဘူး။သိမှုလည်းရှိတော့ဘူး။ကိုယ်ဘယ်လိုပဲဆောင်းလာဆောင်းလာပေါ့လေခွင့်ပြုနိုင်ရတယ်။ ငါဖြစ်ရင်ချမယ်ဆိုတာတော့လေကိုဖြစ်တာဘူးကိုကိုလည်းမဖြစ်ဘူးတော့အနည်းငယ်လည်းခံရတော့လူကောင်းကိုကောင်းမှာရှိတဲ့ဒီကျိုးဖို့ဒီခါရဲကိုပေါ်လာတာပဲပေါ်လာတဲ့နောက်မှာလောကလုံးကြီးလို့ကိုယ်ရဲ့ပြောဖို့မတရားတာတွေလုပ်လို့ရှိရင် အဲဒီလုံလုံကျဲကျဲတကူလုံးခံလောကလောက်မှာအပြစ်တွေဖြစ်လာတော့ဒီဝိသီအပိုင်ရှိတယ်တိတ်တိတ်ယူမယ်ပြောင်းယူမယ်တိုက်ခိုက်ယူမယ်လေယာဉ်ယူမယ်အများကြီးပါလေကာမတောင်းရမယ်အရင်ကဆိုကာမတောင်းရမယ်ညာဘူး ဆက်စပ်တဲ့လို့ရှိတဲ့ပညာပညာတရားမြတ်စွာရည်စားတဲ့ဘာလဲအတရားလေးတွေဖြစ်တဲ့အဲဒီလိုဖြစ်ဖို့ဆိုလို့ရှိရင်သိကြတဲ့သာမန်လည်းကမ္မထာရဲ့ဘာလာရတိဟာလည်းသိနေလာတော့ဒီလိုကောင်းတဲ့ချုပ်ရင်းလေးတွေဆိုလို့ရှိရင်ကျောင်းကထွက်တဲ့အခါကျောင်း ဒီဘက်ကနေ့နဲ့ထွက်လိုက်တာပဲကျောင်းဝဆုံးနဲ့ထွက်လိုက်တာပဲလောကအလိုလိုက်ပြီးတော့နောက်ခုကရောက်ပြီးဆိုလို့ရှိရင်တဏှာမှာသွားပြီးတော့ကျောင်းဝဆုံးချုပ်အပြင်မှာနေတဲ့အဝတ်ဝတ်ကြတာပဲပြီးပြီးတော့အဲဒီကဝဲကိုပါလေပေါ့လေအဲ့ဒါတွေသွားတာပဲကမြင်းပြီးတော့ဟိုတော့တော့ကမြင်းတာပေါ့လေကောင်းလေးလည်းဒီလိုပဲကောင်းလေးလည်းဒီလိုပဲအဲ့လိုဖြစ်နေတယ် တရားကဉာဏ်များကိုဆိုင်တဲ့အယုံရောက်တယ်ဒီလိုအယုံရောက်တာကိုတော့အတူတူရတာကြီးရှိကုန်ဉာဏ်ကဉာဏ်ကြီးပါကြည့်တော့ဒါလောကလုံးကျန်းလို့ပေါ့တချို့အဲ့ဒါဟာဖြစ်လိုက်လိုအပ်တယ်လို့တော့မြင်လို့မြင်လာပြီသူကဒါရှိပုံနေဆိုတာပေါ့လေလောဘလုံကျဲပြီးတော့လောဘအလိုလိုက်ပြီဆိုလို့ရှိရင်တော့ ဒီကျေးဇူးတွေလည်းတွားရတာပဲဒီကျေးဇူးကလည်းကျိုးလို့ဆုတ်ထုတ်လို့ဆိုလို့ရှိရင်စိတ်ဆိုးဝိကမရှိဘူးစိတ်ဆိုးစက်ပြည့်ရဘူးတော့မင်းကြီးတဲ့သဘောအကျိုးထားတဲ့သဘောအဲဒီနောက်ကမှရုပ်ဆုတဲ့သဘောကိုပါလာတာပဲ ဖြစ်ခံမှုစိတ်နှုတ်မှုကိုယ်ရုပ်ကိုမျက်နှာခံမှုဒီဘက်တော်မှုမှာရှိတဲ့တရားတွေအကုန်စိတ်ကောင်းကုန်လာတာဖြစ်ချလိုက်တာဝင်လို့အဲ့ဒါမျိုးလို့ဒီဝင်လို့ဒီပိုင်းကတော်ရရောက်တဲ့လူတွေလူတွေသူတို့ပတ်စံတတ်နိုင်တော့ကားတွေပဲအပြိုင်မောမတည့်ကြအချင်းချင်းခြားခြားဒေသတော်လည်းရှိတာပဲ ။ဒါကြောင့်လေခိုင်းရတာတတိယကံကိုကြားလိုက်ရတယ်။အပြိုင်ကားတကူကနေပြီးတော့ဒီပြောပေါ်လီခံရတဲ့လမ်းပြချက်ထားခဲ့တယ်။အဲဒါကြီးအကောင့်ထုတ်ပြီးတော့များအဲဒီလမ်းကိုလိုက်သွားလို့ရှိရင်တော့ရကြမရှိအောင်တတလုံးရကြမရှိအောင်ဘယ်လိုလုပ်ပြတ်မှာလဲမိဘတွေလည်းပြတ်မှာပဲဒါမိဘတွေ တာဝန်ကလေးကရှိအောင်လို့မဆောင်ရတဲ့အတွက်ဒီဖြစ်ရတာဆရာတွေကလည်းပဲတော်ကောင်းရှိအောင်မဆောင်ရတဲ့အတွက်ဒီဖြစ်ရတာပဲမိကလေးကလည်းပဲဒီလိုပဲကျောင်းဝဲနဲ့ကျောင်းဆုံးနဲ့ထွက်တာပါပဲနောက်မှကျတော့လဲသူတို့အပြောပြောနေရသလားပေါ့လေ ဆရာကြတဲ့ခါကျတော့ကျောင်းထုတ်လိုက်အဲကျောင်းထုတ်လဲပြီးတော့ဒီကကျောင်းထုတ်အဲ့တော့မိဘတွေကတော့ယုံသားလို့ပေါ့အကုန်လုံးတော့ဆုံးနေခဲ့ရင်ပိဿရှိမှုပိဿဝင်ဆိုတာပြတ်တာပေါ့အဲ့တော့အရင်ကလို့ရှိရင်ပစ္စည်းရဲ့အကြောင်းကိုအပြောပြလို့အမှားဖြစ်တာပေါ့ခက်လိုက်တာရင်လိုအပ်တယ်လို့လည်းဒီလိုမှန်တာပေါ့မသိတတ်တာပေါ့ မသိတတ်တယ်ဆိုတော့မိုက်တာပါပဲနိုင်ရတာပါအဲဒီအမိုက်တရားနဲ့ဆုံးလုံးလာတယ်ဒီတစ်ဖက်ကိုရောက်တဲ့နေရာကြီးအမိုက်တွေဆုံးလုံးလာပြီဆိုလို့ရှိရင်ခုနတကူဘောကလောဘသိက္ခာနိုင်ရဲ့ဒေါသရစ်စစ်တဲ့ဒေါသဒါတွေများလာပြီဆိုလို့ရှိရင်တော့အဲ့ဒါတွေကိုပြစ်တော်တဲ့လူနဲ့ ရှောင်တင်းမှုအားလည်းအောင်ပြုလုပ်ဖို့တဏှာလို့ရှိရင်ရိုးကြောင်ပြုလုပ်ဖို့အဲ့ဒါတွေမတတ်နိုင်ဘူးဆိုလို့ရှိရင်တော့အမှန်ပူလို့ဆင်းရတဲ့ဉာဏ်ပူကြီးဆိုတာဘယ်လိုပဲပူလို့ပူလို့ဆင်းရနေပါဘူးဇာတိဟုပူအလိုဆုံးခံခဲ့တာတောင်းလဲအဲ့ဒီလောဘဒေါသမောဟအပူတွေပေါ့လေအာကြည့်လာတဲ့သဆုံးတယ်ဒီပြန်လာက လူအကြည့်ပြက်ပေါ်ပေါ်လေးလူပိကကလူရှင်ဖတ်တတ်တာလူပညာရှိပြီးတော့လူဖြတ်လို့ဖြစ်တာဒီအဲ့ဒါကြီးညားနေတော့ပရမသုလူလူလူတော့အရှင်ရကိုယ်ကြားရင်လူစိတ်ထက်တော့စိတ်ကိုဘယ်လိုပြုရမလဲဆိုတာပေါ့လေစိတ်အားကျဘယ်လိုလုပ်ရမလဲအတိညာနဲ့ဘယ်လိုဖြစ်အောင်လုပ်ပြီးတော့ကျိုးရှိရှိပြည့်ပြည့်ရှိနိုင်ပြီးတော့ ကျိုးရှိမပြည့်တာတွေရှောင်ပြီးတော့ကျိုးရှိပြည့်တာတွေကိုလုတ်တက်ကြင်တော့အသိပေးနေတော့အသိဉာဏ်ကြီးအောင်တစ်ချို့အသိဉာဏ်တွေရှိတော့ဒီကြီးရောအသိဉာဏ်တော့တရားထိုင်ရရှိတဲ့အသိဉာဏ်ဒီရောက်တော့မှဒီလိုဒီလိုတန်ဖိုးခံရတော့သူရှစ်ဆယ်ကောင်းရောက်ကြမှုပြီးတော့ကျန်တဲ့တစ်ဖက်ကပြောနေတာကိုရောက်ကြမှုပြီးတော့ နားမပါလို့ပဲသိရှိဆက်ကောင်းတဲ့ညာတဲ့လူဖြစ်တာတံပိုးကိုဘယ်လိုမှမဖြစ်နိုင်နဲ့တော့မှာပဲဒါတော့ဘုရားကိုကြည့်ပါနဲ့ဘုရားကိုကြည့်ပါနဲ့ ဆုံးတော့ဒါမျိုးကြီးဆရာကြီးမဆုံးရတဲ့တမျိုးနဲ့ကြည့်တယ်အခုဒီရောက်လာကြတော့သိစိတ်ဆက်ကောင်းလို့ရတယ်အရှိခွဲတယ်ဆရာကြီးဘုံတို့တော်မိန်းမလုပ်တယ်ကောင်းလားအလုံးစိတ်ဆက်ကောင်းတယ် အခုလိုသင်္ကန်းမျိုးကဆရာလုပ်တဲ့ပုဂ္ဂိုလ်ကဒီသင်္ကန်းကိုတွေးပြီးတော့ကိုယ်ရဲ့ဒုက္ခရှိလို့ရှိရဘာမှမလိုလားဘူးကိုယ်ရဲ့ဒုက္ခရှိလို့တဲ့တူညနာလုံးလို့ဒီသင်္ကန်းကိုဒီဒီဒီဒီဆက်ဆက်ခံယူပြီးတော့တစ်ပြေးချင်းလူကြည့်အောင်နေတတ်တော်ရှင်းနေပြီ လူကိုစိတ်ထားစိတ်တတ်ကောင်းလို့ရိုးရိုးတိုင်းရှင်းရပါဘူးလူပညာရှိပြီးတော့လူထက်လူပေါ့လေလူရင်းလူရင်းခေါ်ရနေပြီးတော့လူပညာရှိပြီးတော့လူထက်လူရှိဖြစ်အောင်ကြိုးပမ်းရှင်းနေတယ်အဲ့ဒါကြိုးပမ်းကြဒါပဲလို့လေဘုရားရဲ့အလိုကြားအကူအကဘုရားကြီးကိုသင်ပေးနေတာ သင်္ကန်းကြိုက်လို့ရှိရင်ဘုရားရဲ့အလိုကြလည်းဖြစ်ပြီးတော့ယူကျေးသူလေးတွေဖြစ်သွားတာဆရာကြီးလည်းပဲကိုယ်ကြီးပေါ်သိက္ခာကြီးပေါ်သိအားရမယ်သိကျင်လာမယ်နိုင်ငံတော်လူမျိုးသာသနာအတွက်သိအားကိုးကြကောင်းပါလားဆိုတာပေါ့လေအခုကတည်းကကိုယ်မှုတစ်ပြေပေါ်မှာသိက္ခာကြီးမှုတစ်ပြေပေါ်မှာပေါ့လေအားကိုးအားရရှိလာမယ်ဘုရားဆောက်ကနေလို့ရှိရင်ဘာမှအားကိုးကြမရှိဘာလို့မှမကြံရှိဘူး ကာကိုလောက်အောင်ဒီလိုတွေကဒီကကူတွေကဆန်းကောင်းလို့ပဲနဲ့စိတ်စိတ်ဆဲဆဲလေးတခါပြောထားရင်နေတတ်ဖို့သိရကြည့်တယ်ဒါပဲလို့ရကျေးဇူးပြုနိုင်ဆက်လို့ကြားရအောင်ကြားရှိဖို့များဖို့ကိုဘုရားကအယုပြုပြီးတော့ ရှစ်ခိုးသူအတွက်အကျိုးရဖို့တက်တယ်မဟုတ်ဘူးဒီဘက်ကလူနာလေးကိုရအောင်တရားဘယ်လိုရှင်းသုံးတာရှင်းသုံးရတယ်ဒီလိုကိုရှင်းသုံးတော့အပြည့်ပြအောင်လို့ဘယ်လိုနည်းဆင်ခြင်ပြေးပါတယ်ဆိုတော့ဘုရားရဲ့ကိုယ်ကြီးဝိရိယတ္တဝါတွေဒီကနေ့ကပုဂ္ဂိုလ်ရဲ့အကျိုးရှိကိုဟောတော်တာ ဝိပ္ပနာလကဒီနဲ့ပြင်းလို့ဘူးတော့ဒီလိုတော်မူပြီးပြီဖြစ်ရဲ့ဝါညိုးတော်မူပြီးမှဒီလိုကအပူပေါ့အပူကိုရှိဘူးဆိုတဲ့အတိတ်ပဲပေါ့ဒီလိုရတဲ့လူအပူပြောတာမဟုတ်ဘူးလူပြောတာမဟုတ်ဘူးကိုယ်ကမယုံနိုင်တဲ့အပူဟိုဒီဒီကြောက်ရအောင်တွေးလို့ရှိရင် ရာကတတ်မှတ်တဲ့ရာကလောဘအပူသိဆိုးတယ်အဲဒီအပူကိုပူရထလာလို့ဆိုဝင်ရတာအမှန်ဆက်တယ်သိသိဆိုးဆိုးမုန်းဆိုးတဲ့ဒေါသအပူမုန်းဆိုးတဲ့ဒေါသရစ်စစ်တဲ့ဒေါသအပူမတည်နိုင်လို့မိုက်မဲတဲ့အပူဒါလုံးဝပါပဲအဲ့ဒီအပူကြီးနင်းတာဒါပြောတာ အဲဒါကိုပါဠိလိုကုလိကခေါ်တယ်ဗမာလိုလည်းပဲကုလိကခေါ်တယ်ဗမာလိုတစ်ချက်ကတော့စိတ်အစဉ်ကိုဝေငါအောင်ဝိတ္တအောင်ပြုလုပ်တတ်တယ်ဒီလိုဆိုရတော့လည်းလုပ်တတ်တယ်ဝိပ္ပအောင်လည်းလုပ်တတ်တယ်ဒီလိုဆိုရင်လောင်ရဲ့တာဝိပ္ပအောင်ပြုလုပ်တတ်တဲ့သဘောကိုပါဠိလိုကိရိတာဗမာလိုကိရိတာလို့ခေါ်တယ် ဒါလို့ဖြစ်ပြီးတော့ကြီးများလောင်စာလောင်ကားလို့ရှိရင်လောင်စာကမဲကြံနေရတယ်ပြာဖြစ်ကြံနေရတယ်လူကြီးလုံးဖြစ်ကြံနေရတယ်ဘုပ္ပကကြံနေရတယ်ရိုးရိုးများလောင်စာတွေလောင်ကားလို့ရှိရင်ပြာမျိုးကြီးအယုံဆုံးကြည့်တာလောက်ပါတယ်အဲဒီကလည်းမင်းတို့ကကြည့်ရလားမင်းတို့ကသွားကြည့်ဘယ်လိုနေလဲ ဒီလောက်သာရင်တော့ကြည့်ကြလို့နေကြလဲကိုယ်ရဲ့ကုဏလောဘလူကျုံလောဘစိတ်ကြုတ်ကိုယ်ကိုလုံးဝတဲ့ဒေါသမိုက်မိုက်တဲ့မောဟအဲ့ဒီအပူကပူဆိုးဟိုပူကတော့အကြောင်းကြောင့်မလုပ်နိုင်ဘူးပစ္စည်းကဆုံးဆုံးဆုံးဆုံးနဲ့အကြောင်းကြောင့်မလုပ်နိုင်ဘူးလူကတည်တည်တော့လည်း အကျဉ်းအတိုင်းကြောင့်ဝင်နေပြီသူကဒီလောဘဒေါသမောဟပူရတော့လူမပူတတ်အောင်လုပ်တတ်တယ်ဒါလိုလည်းပြီးတော့မှသူကသူကပိုင်ရှိရစက်မဲ့ချက်မဲ့ခိုးမဲ့လိမ့်နဲ့ဘူဆိုတော့သူတို့ရမ်းလာမယ်ဆိုလို့ရှိရင်တော့အဲဒီကူကတ်လာပြီဆိုလို့ရှိရင်တော့ဘာသာစိတ်စီဟာငြိမ်းချမ်းပြီးတော့ကျမ်းရတာ ကိုယ်ကလုံးကလည်းပဲရောင်းတိုင်းပြီးတော့တခါတည်းကိုနောက်ပြီးတယ်နေတာပဲ။အဲ့လိုဆိုတယ်။မြတ်စွာဘုရားကအဲ့ဒီပြုလို့ပါမရှိဘူး။လောဘပူလောင်စုဒေါသပူလောင်စုမောဟပူလောင်စုဒီလိုမျိုးကလူကြီးမင်းမျိုးရှိဘူး။ဘလောက်ပဲမက်စီယာအယုံနဲ့ကြိုးပြီးနည်းနည်းလေးမှကကပတ္တလေးမှလောအောင်ကြည့် ဘယ်လောက်ကိုကိုကိုယ်ကလည်းပြည့်ပြည့်ကကပတဒေါသလေးတော့မဖြစ်ဘူးမရှိဘူးဘယ်လောက်ပဲတူကြမိစ္ဆာနဲ့ချုပ်လို့ဝတ်တော်ပြန်ကပြောရမှန်းရတာကကပတလေးတော့မရှိဘူးလုံးဝသတ်စင်လုံးဝအေးချမ်းတယ်ဘယ်ရှိရသပြီးတော့အေးချမ်းတယ်လို့ဆိုတော့အေးချမ်းပါဠိဖြစ်လာတာလို့ပြောရရသွားတယ် ကိုကျော်မြတ်လက်ထက်29နှစ်မှာတောထွက်ပြီးတော့6နှစ်လုံးလုံးဒီကိုကိုကျော်ကိုအားထုတ်တာ29နှစ်6နှစ်နဲ့ပေါင်းရင်ဘယ်ရှိမလဲ35နှစ်တက်တော်35နှစ်မှာအတိအကျကိုမြတ်စွာဘုရားလုံးဝရုံတော်တယ်အဲ့ဒီခါစပြီးတော့မြတ်စွာဘုရားပြိဋိဘုရားကိလေသာရုံးဘူး အဲလိုကိလေသာငြိမ်းဖို့ကအဲဒီကိုယ်ရင်းကိုယ်ရင်းငြိမ်းဖို့ကတတ္တဝါတွေအားတတ္တဝါတွေကိုအဲဒီကိုယ်ရင်းငြိမ်းဖို့ကလေးလိုက်ကိုပြေးတာကျွမ်းဆောင်ရမှုတွေကိုကိုယ်ရင်းကိုထိုင်ဒါအဲဒီလိုရှိရင်ကျွမ်းဆောင်ရအပူတွေငြိမ်းတယ် စိတ်ပူကိုကိုယ်ကပြတဲ့ပူကိုတက်ချစ်တဲ့ကိုယ်နဲ့စိတ်ကိုယ်နဲ့စိတ်ကိုစိတ်ကိုအားချစ်စိတ်ကိုတန်ရှင်းတန်ရှင်းလို့တဲ့စိတ်ကိုတိုးတက်အောင်လုပ်အားရှိအောင်လုပ်အားရှိအောင်လုပ်ရှိရင်စိတ်ကိုအားရှိတာလည်းကအရှိမရှိတာလည်းရှိရင်ဖြစ်တောင်မှာပြေလျောက်နေတယ်အဲဒီဝိုးကိုပြတ်သွားအောင်တရားအားထုတ် တကယ်ယုံနာနဲ့ကြည့်အောင်ယုံနာကြောက်တော့သက်တည်ကြည့်အောင်တောတုကဘုရားတရားတွေရဲ့ဉာဏ်ကိုဆင်းရဲဒီလိုတိုက်သူဖြစ်တယ်ကြည့်အောင်ဘယ်တော့ဥပဒနာတရားကိုအထောက်ရတယ်ဥပဒနာဉာဏ်ကြီးအစစ်စစ်တက်ပြီးတော့ရုပ်ကျက်ပြုပုံသွားမှာအရိယာမက်ဆိုဘောလေးကအပူလေးကိုအပြတ်မျိုးပို့လိုက်ကြတယ်အဲနောက်ဆုံးရသော်ကြမှာဘရတ္တမခေါ်တဲ့

အဲဒီ35မိနစ်မှာသောသတိကပါလာတဲ့လောဘတောင်းမှကိလေသာတွေအရတနာနဲ့အပြတ်ငြိမ်းသွားတာတဲ့အဲဒါကိုကိလေသာပုံမပါလာလို့ခေါ်တယ်စိတ်ဝိညာဉ်ဟုအပူရင်းငြိမ်းသွားတာ မကိစ္စကိုငင်းတယ်ဆိုတော့နောက်ကတမျိုးရှိသေးတယ်ဆိုတဲ့အဓိပ္ပာယ်ရတယ်တတော်ရှိဆုံးကမြတ်စွာဘုရားတတ္တဝါတွေကိုအဘိဓမ္မာကြီးအောင်ဒီလောက်ပို့ပြီးတော့အသိရှိဆုံးကအခုဘုရားအဲမလာတိုင်းသုတ္တနာရောပါပေါ့လေဘောဆက်ဆက်က ကုသိုလ်အကုသိုလ်ကံကြောင့်ကုသိုလ်ကံကြောင့်ဖြစ်တဲ့ခန္ဓာလောကဘုံဘောလောကဒီဆိုရင်ငြိမ့်တော့တာပဲဒါကြောင့်ရုပ်ကုသိုလ်ထားဖြစ်တော့ဘူးနောက်တော့စိတ်ဉာဏ်ခေါ်တဲ့စိတ်ကုသိုလ်ထားဖြစ်တော့လောကငြိမ့်တော့တယ်ရုပ်စုဉာဏ်ကုသိုလ်ငြိမ့်တော့တယ်အဲ့ဒါခန္ဓာပြိဋိဘာနာခေါ်တယ်သုံးချက်နဲ့ငါးနဲ့မှာကိလေသာလုံးဝရင်းတယ်အဲ့ဒါကိုကိလေသာပြိဋိဘာနာလို့ခေါ်တယ် သက်တော်ရှိဆုံးကမြတ်စွာဘုရားကရှိနေရုံနဲ့ဆံတယ်အကုန်လုံးကခန္ဓာပရိနိဗ္ဗာန်လို့ခေါ်တယ်။မြတ်စွာဘုရားအဲဒီကိလေသာပရိနိဗ္ဗာန်နဲ့ပြေးသွားဘူးခန္ဓာပရိနိဗ္ဗာန်နဲ့ပြေးသွားပြီ။သို့တော်တတ်တော်ရှိတယ်အဲဒီတတ်တော်ကြီးကအထက်ဒီလိုလည်းငါပြေးရောက်သွားတယ်။ဆိုတော့အိန္ဒိယဟိုကိုယ်နဲ့ဒီနဲ့ပြတ်သွားတယ်။ ဒီဘုရားကလည်းပြန်သွားတာအဲ့ဒီဓာတ်တော်တွေကိုထပ်လာပြီးတော့စီပြီးပြီးပြန်ပြီးတော့ကိုယ်ကိုကြတာဓာတ်တော်တွေကိုစီပြီးကြပြီးတော့ကိုယ်ကိုတာကိုဓာတုပိစုလို့ခေါ်တယ်ဘုရားကတုံးဆောင်တော့လေတောင်းဝဲတော့ရတပုတ်တို့ဘာလို့ထပ်လာပြီးတော့တဲတဲ့စီပြီးပြီးပြိဘောကစီပြီးလို့ခေါ်တယ်ဘုရားကရုပ်ကြည့်ပြီးတော့ တုံတွေပြုပြီးတော့စုထိုင်ကိုတော့အစုရက်ကိုတော့စုလဲကိုတော့ဗောလေကျွန်တော်ပြုပြီးတော့ဒီကြီးဝေးတာတွေရောကြောက်ကိုထုတ်ပြီးတော့ကိုယ်ကလည်းစိတ်သားထုတ်ကိုယ်ကလည်းရှုပ်လို့လို့တော့မြုပ်ပြီးတော့ကိုယ်ကလည်းမြုပ်လို့ကိုယ်ကလည်းဗောလေအဲ့ဒါကဘုဒ္ဓဘုရားကိုပြီးခေါ်တယ်နောက်တဲ့ဂုရုတို့ကတော့ဘုရားဟောတဲ့ကျမ်းစာတွေကိုထာဝရပြီးတော့ကြည်ကြည်ကြတာ အဲအများကပြောလို့ရှိပါတယ်အမှန်ကတော့ဓမ္မဆိုပြီးဆိုတာမြတ်စွာဘုရားဟောတာတဲ့တရားတော်တွေတကယ်ဆရာတော်ကိုထာမှာဆုကပ်ပြီးတော့အခြေခံကိုကြည့်ပြီးတော့ဓမ္မကအစပါလိစိတ်ရည်စိတ်ဓာတ်တွေတန်ရှင်းတော့အောင်တန်ရှင်းကြည့်တဲ့ဓမ္မစိတ်တော်ရတဲ့ဓမ္မအသိဉာဏ်ရဲ့အဆုံးအဆုံးဖြစ်အောင်စိတ်တော်ရတဲ့ဓမ္မ လက်တွေ့ကျင့်သုံးလို့ကိုယ်မှရရှိတဲ့ပညာတွေဓမ္မကုလသာတို့အပြည့်ရှိနိုင်တဲ့မတ္တမဝိတ္တနဲ့ဝိတ္တကုလနိုင်တဲ့ဆိုဓမ္မတကယ်ရှိရရင်ဝိညာဉ်ဖြစ်တဲ့နိဗ္ဗာန်ဓမ္မဒီကနေ့ဓမ္မပါပဲအဲ့ဒါဒီအဲ့ဒါကဓမ္မအဖြစ်ခေါ်တယ် စိတ်ချမ်းသာရဖို့ရာအတွက်အခုကိုယ်လုံးနေတိုင်းနေတိုင်းသဘောပုဂ္ဂိုလ်ကိုယ်ရောက်စေထားလို့ဆိုရမှာတော့ပါလိမ့်အဲဒါကျင့်မှုမှာဓမ္မကျင့်မှုမှာတိုင်းကျင့်သုံးလို့ကျင့်နောက်ကျင့်သုံးလို့လည်းအားပြလာတဲ့အခါမှာတကယ်အင်းရမှုကိုကြကြလာမယ်ကျင့်မှုမှာဓမ္မနဲ့လက်တွေ့ကျင့်သုံးမှုဓမ္မကျင့်မှုမှာတရားရောစာဆရာကိုကျင့်လာရတယ် ကိုယ်နှလုံးသားရောက်လာတယ်အခုခေတ်ဆိုလို့ရှိရင်အများကြီးကိုကောင်းရရောက်လာတယ်ပေါ့အားထုတ်လို့အတူလေးကိုဖြစ်လာတယ်ကိုယ်နှလုံးသားရောက်လာတယ်အဲဒါဓမ္မကြည့်ကြည့်ကျန်နေတာအဲဒါကမှဓမ္မကြည့်ကြည့်အစ်စ်အဲ့ဒါလို့ဓမ္မကြည့်ကြည့်အစ်စ်ကသွားလျာပါမယ်ခံရင်းရတဲ့ခါတော့ပြန်လို့ရှိရင်ဒီဓမ္မကြည့်ကြည့်အစ်စ်ကပေါ်တော့မှ မပြတ်တော့ဘူးအပြင်မှာအုတ်တူကြောက်တူနဲ့ကျဲထားတဲ့အစီအစဉ်ကကြားလို့ရှိရင်ဘုရားကိုယ်ကိုဖြစ်သွားတာပဲဟုတ်ကဲ့ကျန်နေတယ်အဲ့ဒါမှမြတ်တူကိုပေါက်ပါရောပေါက်ပါလိမ့်မယ်ဟိုရှိရှိကတည်ထားတဲ့ဘုရားကိုယ်ကိုပူရတဲ့ဆိုအများကြီးရှိတာပေါ့ဒီကတည်ထားတဲ့ကျောင်းမှာတော့ဘုရားကိုယ်ကိုရှိတယ်ဒီလိုဝိထုဥတ္တတဲကိုကြောက်ကုန်တဲ့တရားတွေဟာရေရှိကြလို့ပြည့်စည်ပြီးတော့ဝိထုပဲဆံတယ် အခုကိုယ်ရောဘုရားကိုယ်ကိုသင်လာတယ်ညာကျင့်လို့ဝင်လေကိုလေ့လာနေတာကျင့်လို့ဝင်လေစင်သားစင်သားလို့ကိုယ်ကကိုယ်ကိုစိတ်ထားသုံးရလို့ပေါ့လေထက်တယ်အပြည့်အစုံကိုကျင်းတော့တန်ရှင်းမှုလေးတွေရနေတာအဲအခုနှလုံးသားတော့တော့အခုခုပြောလို့ဒီကိုယ်ကောင်းတယ်မှာရောက်နေအဲ့ဒါကမှဓမ္မကူကြီးအစ်စ်တော်လို့ပါနေတယ် အခုဓမ္မစင်ကြီးအစုကိုပြောလို့တော်တော်လေးလေးပြောပြနေတာအဖြစ်တရားနဲ့အကျင့်တရားတွေကိုယ်ထဲမှာရောက်သွားပြီဆိုလို့ရှိရင်ခန္ဓာလောဘဒေါသမောဟဒါရီလည်းပဲသူတို့ထွက်ပြေးရတာပဲသူတို့မရမရဘူးသူတို့နေရာမှာဒီလောက်နဲ့အစားတိုးတယ်စိတ်တည်ငြိမ်မှုဓမ္မလေးနဲ့အစားတိုးတယ် အတိအကျနဲ့အစာထိုးရင်အစာထိုးလိုက်ရင်သူတို့မနေနိုင်ဘူးထုတ်ပြရတာပဲဒါလည်းဓမ္မတွေရှိတာပဲဓမ္မအဲ့လိုလို့မှအဲ့တော့ကကိုယ်ရင်အဲ့ဒီဓမ္မတွေရအောင်ပြင်သုံးတယ်အဲ့ဒီဓမ္မတွေကတိုက်ထုတ်လိုက်တာနောက်ဆုံးပြေမှုပါပြိတ္တာပြေမှုပါဆံသွားတယ်တက်တော်ကိုယ်ကျော်နဲ့ငါးနဲ့မှာ ဘာပုဂ္ဂိုလ်ကပါလာတဲ့ကိလေသာတွေအကုန်လုံးရင်းပါတယ်အဲဒါကိလေသာပြင်းလို့ပါဆံနေခေါ်တယ်ကိလေသာရိုးချမ်းကိုလို့ခေါ်တယ်တတော်ရှိတယ်မှာမြတ်စွာဘုရားကရှိနေတဲ့ရုပ်တရားနဲ့တရားတွေရင်းပါတယ်ရုပ်စုနာစုလို့ရင်းပါတယ်အဲဒါခန္ဓာပရိနိဗ္ဗာန်လို့ခေါ်တယ်ဒီကောင်ကဒီကိစ္စနဲ့ခုဒီလိုဘာနာနဲ့ခုပြေးသွားပြီ အဲကောရကွဲကွဲတဲ့တတ်တော်ကြီးကျန်တော့လေအဲဒီတတ်တော်ကြီးကဟိုဒီဒီကျန်လာနေတယ်ကာလာတွေကြံရောင်းလို့လူတွေကအစ်စ်နေပြပြီးတော့အဲဒီတတ်တော်တွေကိုဘုရားလို့မကိုးကွယ်တော့ဘူးဒီစလက်ကဖြစ်ပြီးဆိုလို့ရှိရင်တော့အဲဒီတတ်တော်တွေကအခုဘုရားပြုတဲ့နေရာမှာပေါ့လေဘုရားပြရာမှာစုပေါင်းပြီးတော့ကြွလာမယ်ပြောတယ် ကြွလာပြီးတော့နောက်ဆုံးတတ်တော်ကြီးကြောက်သွားတော့မှာနောက်ဆုံးဘုရားပြိဋိဘံဆံတော်ဘောလေဓာတုပြိဋိဘံခေါ်ပါတယ်ဆက်ဆောင်ရထားရတဲ့တတ်တော်ကြီးနောက်ဆုံးကြောက်ပြတ်သွားမယ်အဲဒီပန်းရောက်လာပြီဆိုလို့ရှိရင်တော့အခုလိုရည်ကြည်မှုဆိုတာလည်းဘာမှရှိမှာမဟုတ်တော့ဘူးအခုတော့ငါကပြောလိုက်ရည်ကြည်မှုရှိဒီလိုရှိမှမရှိဘူး ယဉ်ကျေးမှုမရှိတော့အဲ့ဒီယဉ်ကျေးမှုများမှာပြက်လက်ကြီးဖြစ်တော့ရန်တမှုတွေရောက်လာတယ်။ယဉ်ကျေးမှုကတစ်ချက်သားလောက်ရောက်သွားလို့ရှိရင်ရန်တမှုကတစ်ချက်သားဝင်လာတော့ယဉ်ကျေးမှုကတရားလောက်ရောက်သွားလို့ရှိရင်ရန်တမှုလည်းတရားလောက်ဝင်လာတော့သူကနေရာဝင်လာတယ်။အဲ့ဒီရန်တမှုနေရာမှာအခုယဉ်ကျေးမှု ဒီလောက်တော်ပြီးပညာပေါ့လေဆုံးလို့ဆိုတာတောင်းလာလို့ဒီပြုပုဂ္ဂတိအေးချမ်းပုဂ္ဂတိဘာလို့တော့ဓမ္မဓာတ်ကြီးအဲ့ဒါလေးအစားထိုးရတာပဲစိတ်ကလည်းအစားထိုးရတာပဲအဲ့ဒီအစားထိုးတတ်အောင်ဆိုတော့ကျေလို့ဒုက္ခရှင်ကိုဒီပြပြနေတာသိရင်ဖြစ်တဲ့သင်္ဍာ အဲ့ဒီကြည့်တာကိုရေးကြည့်မှကြည့်ပြီးတော့ကိုယ်နဲ့တကယ်တိတ်ကရှိမှုတွေကဒီလိုမျိုးပေါ်ရင်ရရှိတဲ့အချိန်လေးကိုအကျိုးရှိစွာတုံးချပြီးတော့အခုဘုရားဆုံးမသာသနာတော်ကြီးရှိနေတဲ့အခါမှာပေါ့လေဘုရားမဆောင်ရဲ့အလိုကြမြတ်စွာဘုရားကိုယ်တိုင်ဘုရားစစ်ကပါလာတဲ့ကိုယ်ရင်းရတော်တော်မောမိတွေကို ပရိသတ်ဘာဝနာတရားတွေအထောက်ပြီးတော့ကိုလေအကျမ်းလာလို့ကုသိုလ်တာတွေကိုငြင်းအောင်ပြုလို့ဒီလိုငြင်းနဲ့ငြင်းရတဲ့မြတ်စွာဘုရားဟောထားတဲ့ဟောထားတဲ့အတိုင်းရှင်းသုံးပြီးတော့တကယ်ငြင်းရတဲ့လူတွေဖြစ်အောင်စေစားနိုင်ပြီးတော့ကိုလေနိုင်ငံလူလူသာသနာအတွက်ဆိုးပါငြင်းလေးတွေဖြစ်အောင်လူရလူလက်လူလက်ကနေလူကြီးကျော်စေစားနိုင်ပါပါစေလို့ဒီလိုနဲ့တိုက်တွန်းနေတဲ့ဒီနေ့ဟောရသူအဆုံးသတ်လိုက်တယ်